ခုလိုရှစ်တိုင်းမှာငငယ်ရွယ်နဲ့ထိုင်တဲ့ကလေးတွေလည်းတွေ့ရတော့အဲဘုန်းကြီးတို့ဝမ်းမြောက်ဝန်သာတာတို့ခေါ်ပါတယ်တာတို့တာတို့တာတို့သူတို့ကောင်းတရားဆိုတာလူတိုင်းလုံနိုင်ခဲ့တယ်ဒီလိုချိန်ကာလမျိုးမှာကိုယ်စိတ်ကောင်းနှလုံးကောင်းလေးတွေရှိမှဒီသူတို့ကောင်းတရားလုံနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ဒီကလေးတွေအတွက်သားတို့ခေါ်ပါအဲတရားနာကြမယ်နော် သူတို့ရင်ဘက်ကဣတိယပါဠိမှာပါတဲ့ပြင်စပုပ္ပနိမိတ်တသုတ်တန်ဒါလေးပြောခဲ့ဒီတုတ်လေးကိုကလေးတွေနားလည်ပြီးတော့အချင်းချုပ်လေးပြန်ပြောပါဦးလောကထဲမှာဖြစ်လာတဲ့ပုံကုမှန်သမျှတတ္တဝါမှန်သမျှဒီနေ့ချိန်သေးကြတာပါပဲလူတွေလည်းသေးတာပဲနတ်တွေလည်းသေးတယ်မြမာတွေလည်းသေးတာပါပဲ သေဘေးကြုံလာရင်အနာဂံမဖြစ်သေး၍ကြောက်ရတာပဲ။နာဂံဖြစ်မှာပဲဒီကြောက်စိတ်တရားကုန်ပါ။ဒါကြောင့်လေဒီဆရာတော်ဘုရားကြီးကတော့အနာဂံဖြစ်မှာစိတ်ချရတယ်ဆိုတော့ဒီစကားလေးမိန်တော့။နာဂံမဖြစ်သေး၍သေဘေးတွေကြုံရမယ်။သေဘေးတွေကြုံရင်ကြောက်ရမယ်။လူတွေလည်းသေတယ်၊နတ်တွေလည်းသေတယ်။ဒီမှာတော့နတ်တွေသေလို့ ဆင်းရဲဒုက္ခရောက်တဲ့အခါမှာအဘိစကားအဲ့ဒါကိုအကြောင်းပြုပြီးဘုရားတရားဟောတာတော့နတ်တွေလည်းသိတယ်လူတွေသိတယ်လူတွေသိတဲ့အခါကျတော့အသားတို့မျိုးတို့တွေ့တဲ့အတိုင်းရုပ်လောင်းနေကြတယ်ဒီရုပ်လောင်းနေပုတ်တွေပွားတယ်နန်းစောပေါ့နတ်တွေကြတော့လူသိသွားရုပ်လောင်းမကြံချက်ချင်းပြီးတော့မြန်ငြိမ်းလို့ဝုန်းကလေးပြောက်သွားဒါပေမဲ့သူတို့ကသေကဏီကြတော့ တို့လူသားတွေလိုနေမကောင်းတာပါညာကြည်ကြဖြာနာဒီလိုတော့မရှိဘူး။ဆိုတော့ဒေဂဏိကလည်းကြပါဖြစ်တတ်လဲဆိုတော့သူတို့သုံးပြုထားတဲ့ပန်းလေးနတ်သမီးလေးဆိုဝတ်ဆင်ထားတဲ့ပန်းစင်တာပန်းလေးတွေညှိုးနှွမ်းလာပြီးတော့ဝတ်ထားတဲ့အဝတ်တစားတွေအရင်ကလိုတောက်တော့ပြောင်ပြောင်မရှိတော့မွဲ66ပြက်လာပြီးတဲ့အခါကျတော့ဂျိုင်းကြား ခန္ဓာကိုယ်တို့ချွေးတွေထွက်လာအဲ့တော့သားရည်တွေကလည်းငကိုယ်တို့ကလည်းလှပလှလှပပမရှိတော့ဘူးဆိုဆိုပြေပြေမရှိတော့နောက်မိမိနေရတဲ့နေရာမှာမပျော်တော့အဲ့လိုဖြစ်လာရင်အဲ့ဒီနတ်သားနတ်သမီးကိုယ်တိုင်လည်းသူ ကိုယ်တိုင်သိရတော့မှမှန်သိတယ်တခြားနတ်သားနတ်သမီးတွေကလည်းသိတယ်သိတော့သိရမယ်နတ်သားနတ်သမီးကတော့ကြောက်တော့တာပေါ့လေ ကြောက်တော့တခြားနာသမီးနာတော့ခြားနာသားနာသမီးတွေအဘိစကားပြောကြတော့ပြောတဲ့စကားကတော့ဗာလဲအိုးနာသားနာသမီးဘာမှမဆိုရင်လည်းအကောင်းဆုံးဘဝကိုသွားပါဒီစကားတွေအဘိစကားပြောကြတကားဒါစကားတစ်ခုတစ်ခုပေါ့ဒုတိယစကားတစ်ခုကတော့အကောင်းဆုံးဘဝရောက်တဲ့ခါကျအကောင်းဆုံးဆုလတ်ကိုရအောင်ယူခဲ့ပါ ပြီးတော့အဲ့ဒီဆုလောက်ကိုအကောင်းဆုံးဆုလောက်ခံမြင့်အောင်လုပ်ခဲ့လုပ်ပါလို့အာဘိစကားပြောကြအကောင်းဆုံးဘဝဆိုတာသူကဘယ်ညွန်လိုက်လဲဆိုတော့လို့ပြီးတော့နားလည်အောင်ပြောရင်တော့တို့လူဘဝကိုပြန်ညွန်တာပါပဲကွာတို့လူဘဝကြတော့ဒါနကုသိုလ်လုပ်မလားလူရာဒါနလုပ်မလားလုပ်လို့ရတယ်သီလတွေစောက်တည်မလားစောက်တည်လို့လွယ်တယ် တရားတွေအားထုတ်မလားကြိုက်တဲ့တရားအားထုတ်လို့ရတယ်ဒီလူပြည်မှာပဲသောတာပန်ဖြစ်အောင်ကျင့်မလားတရာဂံဖြစ်အောင်ကျင့်မလားအနာဂံဖြစ်အောင်ကျင့်မလားယန္တာဖြစ်အောင်ကျင့်မလားဖះဖြစ်အောင်ကျင့်မလားဒီဒီလူပြည်မှာပဲဘိုးလွယ်ပါတယ်ဖះဆိုတာတော့လူပြည်မှာပဲပွင့်ဒါကြောင့်မကောင်းတာတွေလုပ်ဖို့ဟာလူပြည်ဟာအကောင်းဆုံးလူဘအကောင်းဆုံးဒါကြောင့်မို့အကောင်းဆုံးဘဝဆိုတော့ဘာလဲလူဘပြန်ညွှန်တာ အဲဒုရရီကူမကောင်းအကောင်းဆုံးလူဘဝရောက်ခဲ့ပြီအကောင်းဆုံးလူဘဝရောက်ခဲ့တဲ့ချိန်မှာအကောင်းဆုံးကုသိုလ်တွေကိုလှုပ်ရှက်လာကိုယ့်ကိုမေကုံထုတ်ရမယ်တို့ဘုန်းကြီးတွေလည်းတူတူပါပဲသူများဟောနေမယ်ကိုကိုယ်တိုင်မလို့ရင်တော့ဘာမှမထူပါအကောင်းဆုံးလူဘဝရောက်ရကြုံတော့ဒါနာလေးနဲ့ဂျေနမနေနဲ့လူရာဒါနာလေးနဲ့ဂျေနမနေနဲ့သီလဆောက်တရားဥပုသ်ဆောင်၅ပါးသီလဆောင်ထိန်ဥပုသ်သီလဆောင်ထိန် ဒီလောက်လေးတွေကျင့်နာမနေနဲ့ဒီတဲ့လောက်ရမယ် meditation လုပ်ငန်းတွေပေါ့နော်တရားထုတ်တဲ့လုပ်ငန်းတွေလုပ်ရမယ်အဲ့ဒီလိုလုပ်ထားမှကုသိုလ်ထဲမှာဒါနကုသိုလ်တဲ့သီလကုသိုလ်အပေါ်ပြီးမြင့်မြတ်တာပေါ့ကွယ်သီလကုသိုလ်တဲ့တရားထုတ်တဲ့ကုသိုလ်တွေကပို့ပြီးမြင့်မြတ်တယ်ကောင်းတယ်ဒါတွေလုပ်ဖြစ်ဖို့ဆိုတာဒီလူဘဝအကောင်းဆုံးပဲလူဘဝရောက်လာတဲ့ခိုင်မှာ တရားမှအမထုတ်ဘူးနော်ဒါလူဖြစ်ချုပ်ရှုံးတာပေါ့တာမန်အထုတ်မှာပုံနော်ဝိပဿနာကြီးအထုတ်ဝိပဿနာဉာဏ်ကြီးဖြစ်အောင်အထုတ်အဲ့ဒါမှအကောင်းဆုံးလူဘဝရောက်ရကြုံနှက်တယ်။မဉဏ်ဖုန်ညာရရင်တော့ပိုကောင်းတာပေါ့။ဒါကပထမဆုံးစကားအကောင်းဆုံးလူဘဝရောက်အောင်သွား။ဒုတိယအာဘေစကားကတော့အကောင်းဆုံးဆုလကိုရအောင်ယူ။အကောင်းဆုံးဆုလရအောင်ယူတော့တတ္တာတရားကိုပြောတယ် လူဘဝရောက်လာတဲ့ကမှာဒီတတ္တတရားသူတော်ကောင်းဥစ္စာ9ပါးရဲ့အဲ့ဒီ9ပါးနဲ့တတ္တတရားရှိရင်ဘယ်ရာမဆိုယူလို့ရတာပေါ့နော်တတ္တတရားကိုလက်နဲ့လည်းခိုင်းနိုင်တာလက်ရှိတဲ့ပုဂ္ဂိုလ်ဟာကိုလိုချင်တဲ့ပစ္စည်းကိုရယူနိုင်သလိုတရားတရားဆိုတဲ့လက်ရှိတဲ့ပုဂ္ဂိုလ်ကလည်းဘယ်ဘဝကိုသွားမလဲနော်တရားတရားရှိရင်သွားနိုင်တယ် ကောင်းတဲ့ဘုံဘဝသွားနိုင်သလားမကောင်းတဲ့ဘုံဘဝသွားကျင်သလားကိုကြိုက်တဲ့လမ်းခီးကို ရွေးချယ်ပြီးသွားခွင့်ရှိတယ်ရွေးချယ်လို့ရတယ်နောက်သရတရားရှိတဲ့ပုဂ္ဂိုလ်ဟာသရတရားကိုအဓိပ္ပာယ်ကတော့ယုံသရကြည်သရဒီလိုလဲဖွင့်နေဖွင့်ကြတယ်ပေါ့စာပြကြတယ်ယုံသရဆိုတာသရတရားရှိတဲ့ပုဂ္ဂိုလ်ကကံကံရဲ့အကျိုးတွေလည်းယုံတယ်ကောင်းတာလို့ရင်ကောင်းကျိုးရတယ်မကောင်းတာလို့ရင်တော့မကောင်းကျိုးရမှာပဲ ဒါတွေလည်းယုံကြည်တယ်အရင်ဘဝဆိုလည်းယုံကြည်တယ်တို့တရားတရားရှိတဲ့ပုဂ္ဂိုလ်နောက်ဘဝဆိုလည်းယုံတာပဲဖះကိုလည်းယုံတာပဲတရားအမှန်တရားကိုသိတဲ့ဖះအမှန်တရားတွေကိုယ်တိုင်လည်းသိတယ်သူများသိအောင်ဟောနိုင်တဲ့ဖះရှိတာလည်းယုံတယ်ထိုဘုရားဟောတာတဲ့တရားတွေလည်းယုံတယ်ယုံလို့တို့ခု meditation တွေတရားတွေအထောက်ကြတော့ ဖရာတပည့်သာတန်ကထဖရာတပည့်တန်ဃာတွေကိုလည်းယုံတယ်တန်ဃာတွေယုံတဲ့အတွက်အခုဒကာဓမ္မတွေကဘုန်းကြီးတို့ဟောသမျှပြောသမျှနားထောင်ပြီးကြင့်ကြအထောက်နေကြတယ်အဲ့ဒါယုံတတာလို့ခေါ်တယ်ကြီးတရာဆိုတာကခုနသားလေးသမီးလေးတွေထိုင်တာတွေ့ရတော့ကြီးတရာဆိုတာကိုယ်စိတ်ထဲမှာမှတ်စိတ်နာအောင်လေးကတ်သွားရင်လေအာမှတ်လို့ကောင်းလိုက်တာဒီလိုဖြစ်လာ ဘာလို့လဲစိတ်လေးကကြည်နေသွားတော့မှတ်စရာနဲ့ကတ်တယ်မကောင်းတဲ့အတွေးတွေမကောင်းတဲ့အကြံတွေမဝင်တော့ဝင်တော့တိတ်ရှုလို့ကောင်းတယ်တိတ်မှတ်လို့ကောင်းတယ်ဒါကိုပြောတယ်အဲ့ဒါကြည်တရားစိတ်လေးတွေကြည်လင်းလာရင်တော်တော်နေရထိုင်အောင်ကောင်းတယ်ဘာလို့လို့ဆင်ပြေတယ်ဘာပြောပြောဆင်ပြေတယ်ဒါကြည်တရားကောင်းတယ်စိတ်တွေမကြည်လာဘူးဆိုဘယ်သူကဘာပြောပြောကောင်းမထင်ဘူးဘယ်သူကဘာလို့လို့ကောင်းမထင်ဘူးဘုံညောလူကအတူတူပဲနော် လုံတဲ့လူဟာတရားအထုတ်တွေကစိတ်ကြည်လင်မှုရတယ်ကြည်လင်မှုရဘဝငြိမ်းချမ်းတာတရားမလုံတဲ့ကိုယ်ကစိတ်မကြည်ဘူးမကြည်တဲ့ခါကျဟောဘလောက်ချမ်းသာချမ်းသာ तू မကျေနပ်ဘူးဘလောက်အာနာရှိ तू မကျေနပ်ဘူးဒါမျိုးတွေဖြစ်တော့ပါပဲတော့တရားနဲ့နေတယ်ဆိုတာကအဲ့ဓာလေးတွေကောင်းတယ်ကိုယ်ရသမျှရှိသမျှပြည်စီလေးနဲ့ကျေနပ်နိုင်တယ်တင်းနိုင်နိုင်တယ်စိတ်ချမ်းချမ်းသာသာနေနိုင်တယ်လောကရဏီတွေ့ရင်လည်း ခံနိုင်ရှိတယ်။ဒါကြောင့်တို့ဘုန်းကြီးတွေရောလူတွေရောတရားနဲ့နေကြရမှာပဲ။တရားနဲ့မနေတိုင်းတော့ဘဝမှာမနေတတ်ဘူး။ဘဝမှာပြောစရာမကောင်းဘူး။ကျန်တဲ့လောကအပြောဆိုတာတတော်သမီးတို့ခဏပဲပြောစရာကောင်းတာပဲ။ရှိရှိပြောစရာမရှိဘူး။အဲ့ဒီတရားတရားဟာ၄မျိုးရှိတယ်တို့ပြောခဲ့ကြတယ်။အာဂမအာဂမနိယတရာဖရာလောင်းတဏ္ဍာမှာဖြစ်တဲ့တရာမျိုး ဘုရားလုံးတဏ္ဍာဖြစ်တဲ့တရားမျိုးကတော့ဘုရားမဖြစ်မချင်းဘယ်တော့မှမပြောက်ဖြစ်ဘူးတို့ကြီးညိုကိုးကွယ်တဲ့ဗုဒ္ဓခေါ်ရမလွန်ခဲ့တဲ့၄သိန်းချက်ကဘာတသိန်းကာလတုန်းကဒီပင်္ဂရာမြတ်စွာဘုရားခြေတော်ရင်မှာနိတ္တဗျာရိပန်ဆင်မြန်းခဲ့တယ်ဆိုလိုတာကတော့ဒီပင်္ဂရာမြတ်စွာဘုရားခြေတော်ရင်မှာသူသူဝေရာရှင်ရသေးဘွားနဲ့ဂျာပန်နေလူပြီးတပည့်တော်လည်းရှင်ဘုရားတို့လိုတမ္မာတမ္ဗုဒ္ဓမြတ်စွာဘုရားပါလို့ရှင်ဘုရားလို့ လျှောက်ထားတယ်ဒီတော့ဒီပင်နာမြတ်စွာဘုရားရှင်ကဘာမင်းလဲသင်ဟာနောင်လေးတင်ချင်တဲ့ကဘာတင်တင်ကြားတဲ့အခါမှာဗုဒ္ဓဂေါရမဖြစ်လိမ့်မယ်ဒီလိုဟောတာအဲ့ဒီချိန်အားစားပြီးဒီသူမိတာရှင်ရသေးလေးအခုချက်ချင်းပဲဖျားဖြစ်တော့မယ်လို့ယုံကြည်သွားတယ်အဲ့ဒီချိန်ကနေစားဖျားဖြစ်မဲ့ပါရမီတွေဖြည့်လိုက်တာလူဘဝနတ်ဘဝတိရိစ္ဆာန်ဘဝဘဝမျိုးစုံဘဝပေါင်း948ဘဝ တို့ဗမာဆရာတော်ကြီးတွေကတော့မှတ်သားလွယ်ကူအောင်950ဇတ်တော်လို့တုံးတယ်တကယ်တမ်းတော့950ဇတ်တော်မရှိပါဘူး948ဘွားပဲရှိပါအဲ့ဒီ948ဘွားလုံးလေဘယ်ဘွားရောက်ရောက်သူဖျားဖြစ်မယ်ဆိုရုံကြည်ချက်ကမပြတ်ဘူးအဲ့ဒီလောက်ထိကောင်းတာခိုင်မြဲတာဒါကိုအာဂမနိယတရာလို့ခေါ်တယ်နောက်အဓိကမတရာအရိယာပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တဲ့တတ္တာမျိုး အရိယာပုဂ္ဂိုလ်တဏ္ဍာမှာဖြစ်တဲ့တတ္တာမျိုးဆိုတို့ခုတရားတွေအထုတ်ကြတယ်ပေါ့ကွယ်တရားတွေအထုတ်ရင်အထုတ်ရင်နဲ့အ ਨੇ ဆုံးအောက်အောက်ထစ်ဆုံးအရိယာတော့သောတာပန်ပဲသောတာပန်တော့ဖြစ်သွားရင်ဒီဖျားတရားတွေပေါ်မှာဘယ်သူမှပြုတ်ပြင်လို့မရပြောင်းလဲလို့မရပြောညံနဲ့တကယ်သိမြင်သွားတယ်သင်္ခါရတရားတွေယုံနံတရားတွေအနေစာဒုက္ခအနတ္တကိုယ်ပိုင်ညာနဲ့သိသူ့ကိုဒီချိန်မှာသွားပြီး အာယုံဏတရားတွေကယုတ်တရားတွေဆိုပါယုတ်အလုံးကအနေဆမဟုတ်ဘူးတချို့ကအနေဆတချို့ကမြဲတယ်တချို့ကမမြဲဘူးဒီလိုပြောကြည့်သူလက်မခံဘူးနန္တရားတွေလည်းစိတ်တွေလည်းဒီတိုင်းတချို့စိတ်တွေကမြဲတယ်တချို့စိတ်တွေကမမြဲဘူးဒီလိုပြောလို့သူလက်မခံတာသူကကိုယ်ပိုင်ညာနဲ့တိသွားတော့တိသွားတယ်ယုံသွားတယ်အဲ့ဒီလိုပုံကိုမျိုးဘလောက်ဘုံကြီးတဲ့ပုံကိုဘလောက်တကူကြီးတဲ့ပုံကနေသူ့ကိုဖျားယောင်းလို့မလွယ်ဘူး သောတာပန်မဖြစ်သေးရင်တော့မလွယ်ဘူးပေါ့ကွယ်ခြားဘာသာခြားလူမျိုးခြားနေဆွဲဆောင်ရင်ပါသွားတာအဲကြောင့်အာဂမတရာဆိုတာအရိယပုဂ္ဂိုလ်ရဲ့တဏ္ဍာမဖြစ်တဲ့တတ္တာမျိုးကိုဆိုလိုပါတယ်ဩကဝနတရာဒါတော့ကလျာဏပုရိသေပုဂ္ဂိုလ်ရဲ့တဏ္ဍာမဖြစ်တဲ့တတ္တာမျိုးပေါ့ပုရိသေပုဂ္ဂိုလ်နှစ်ယောက်နှစ်မျိုးရှိတယ်အတိညာနဲ့ယုံကြည်သက်ဝင်တဲ့ ပုဂ္ဂိုလ်မျိုးဟာဒါကလျာဏပုရိသင်ခေါ်တယ်အသိဉာဏ်မပါဘဲနဲ့ယုံကြည်သက်ဝင်မှုမျိုးကိုအန္တပုရိသင်လို့ခေါ်တယ်ဟောကဝမနတရာဆိုတာကတော့အသိဉာဏ်နဲ့ဆင်ញင်ပြီးတော့ယုံကြည်တာဒါမှမဟုတ်လည်းသူကလည်းသောတာပတ္တိမဉ္ဉာဏ်မျိုးရတာမဟုတ်သေးတော့မခိုင်မြဲဘူးသောတာပတ္တိမဉ္ဉာဏ်ရတော့မခိုင်မြဲတယ်အဲ့ဒီဩကမနဩကပနတရာတိအောင်ဘုန်းကြီးပြောပြီးသွားပြီဒီနေ့တတာဒတရာအကြောင်းပြောမယ် အသိဉာဏ်မပါတဲ့ယုံကြည်မှုမျိုးယုံကြည်မှုမျိုးခေါ်တယ်ဗလိုင်းယုံကြည်မှုမျိုးပြောနော်သူကဘယ်လိုလဲဆိုတော့အသွင်ပြင်ကြည့်ပြီးတော့ယုံကြည်တာအပြောဟောကြည့်ပြီးယုံကြည်တာနာမည်ကြည့်လို့ယုံကြည်တာနာမည်လိုက်ပြီးယုံတာတချို့ကအသွင်ပြင်ဆိုရုပ်ဆင်းပေါ့ဟာဒီဘက်ကရုပ်ရည်ဥပဒေပြည့်စုံတာပဲအဲအဲ့ဒါမျိုးကြီးညိုတာချို့ကတော့ပြောဟောကောင်းတန်ကောင်းလို့ကြီးညိုတာယုံကြည်တာ နော်တချို့လည်းတေးတတ်တဝိစင်တာလို့ယုံကြည်တာတချို့လည်းမိမိကိုယ့်ကိုကူညီပေးလို့နော်ဒီခေတ်လိုပြောရင်ကိုယ့်ကိုကြည်ပွားအောင်ချမ်းသာအောင်အာနာတိမြေအောင်ယာရုတွေတွတ်တောင်ဘယ်ရင်တွေ့ပေးမယ်တွေ့ပေးမယ်ရရခြေပေးမယ်အဲ့လိုလုပ်ပေးတဲ့အတွက်သူ့ကိုကူညီပေးလို့ကြီးညိုတာပဲသူ့ကိုကူညီပေးတာတွေမရှိတော့ဘူးဆိုတာကြီးညိုမှုကပြတ်သွားတာပဲအဲ့ဒါအဲ့ဒီတရားမျိုးမခိုင်မြဲဘူး ခုပြောတဲ့ပတာရတရာအတိညာမပါတဲ့ယုံကြည်မှုတရာကအမှားမှလည်းမဆုံးဖြတ်နိုင်ဘူး။များသောအဲ့ဒီလိုမဆုံးဖြတ်နိုင်တော့အမှားတွေကြီးပဲယုံကြည်တာများပါတယ်။ယုံကြည်မှုကအလုံးကိုပျော့ညံ့နေတော့လွယ်လွယ်နဲ့ယုံတတ်တယ်လို့လွယ်လွယ်နဲ့လည်းပျက်စီးတတ်တယ်။လောကမှာတော့ဒီ ဒီလိုလွယ်လွယ်နဲ့ယုံတတ်တဲ့ပုဂ္ဂိုလ်များသောအားဖြင့်တော့ဖရာတရားယုံတာတဲ့ပေရင်ရတရားတို့အင်းအိုင်လက်ဖွဲ့ဒါတွေယုံတာများတာပါအဲ့ဒီပြဿနာတက်လာရင်ဒါတွေနဲ့ပဲဖြေရှင်းတာများတယ်ဗုဒ္ဓနိကြကုလို meditation တွေအထုတ်ပြီးတော့သီလတွေကျင့်ကြံတို့ဒါနတွေပေးလူတို့ဘာဝနာတွေအထုတ်လို့ဒီလိုဖြေရှင်းတဲ့ပုဂ္ဂိုလ်နဲပါဘုံရောလူရောပါဖြစ်လာတဲ့လူမှုရေးပြဿနာစီးပွားရေးပြဿနာပညာရေးပြဿနာ အလောကံယာရုပြဒနာအိုင်ဒါရင်းနဲ့ဖြည့်ရှင်းရတာများတယ်နော်ဘုရားနိုင်ငံမှာဆိုအဲ့လိုပုံကိုယ်တွေကပို့ပြီးဘုံကြီးတယ်ကြောင်းကံနေနဲ့နေရတယ်ဆုံးကုန်နေပြည်စုံတယ်အာဘလူမလူတာမလူမပြတ်ဘူးနော်ဒါတွေမကြမကြတွေ့ရတော့နိမလာမနဲ့ဗုဒ္ဓတရားတွေဒီဟောနေတယ်အသင်းနေတယ်သာသနာကြီးတွေမှာဆိုခက်ခက်ခက်ရပ်တည်ရတယ်။ဒါမျိုးတွေဖြစ်ကြတယ် ကယ်ကိုစာနာကြီးတွေဆိုရင်သူတို့နိမနာမဒီဘုရားတရားတော့တည်တတ်အောင်သင်ကြားနေရတယ်ကိုလိုလေးလည်းသင်ကြားနေရတယ်သင်ယူနေကြအဲ့ဒီနေရာမှာပစ္စည်းလေးပါတော့ရှားပါပါဆွမ်းလည်းမပြည့်စုံ သင်္ကန်းလည်းမပြည့်စုံကြောင်းဆိုလည်းဝေးရောဖြစ်တယ်လို့နေရတယ်နောက်တစ်ခုနိမနာမပြတဲ့တရားပြနေတဲ့ဘုန်းကြီးတွေလည်းဒီတိုင်းပါပဲသူကထူးထူးဆန်းဆန်းလေးပြမှတချို့က လေးစားတာကြည်ညိုတာအဲ့တော့သူ့စမ်းစမ်းလေးပြမှအဲ့ဒီနောက်ကိုလေးလေးလိုက်ကြပါနိမနာမပြတဲ့တရားပြနေတဲ့ဆရာတော်ကြီးဒီဘုန်းကြီးဒီဆရာတော်ကြီးတွေကြတိတ်ထင်မကြည့်ကြချို့ဆိုရင်အသိဉာဏ်နဲ့ပါတော့ဘလို့ဖြစ်လဲဆိုတော့ဒီဘုန်းကြီးကနေပြီးတော့ပဋ္ဌာန်းယုတ်လို့ပရိယုတ်လို့ဖေရရောင်ကြီးတော့လွတ်တယ်ဒါမျိုးတွေပေါ့လေအဲသူကယုတ်လို့ပဲဖေရကရောင်ကြီးတော့လွတ်တယ်သူကဖေရတဲ့ကြီးနေရော ဖရားတဲ့သားနေတော့အဲ့လိုဖြစ်နေအဲ့လိုညံနဲ့စဉ်းစားကြည့်ရဖရားကြောင့်မို့တော့ဘုန်းကြီးတော့ကိုရောင်အယောင်လင်းထွက်ဖို့ပဲရှိတယ်ကိုကလို့လို့ဘုရားထွက်တယ်ဆိုကိုကဘုရားရဲ့ကြည်တဲ့ပုံကိုပြတ်သွားတယ်အဲ့လိုပုံကိုမျိုးလည်းဘုန်းကြီးတို့လူလောကမှာတဝုံတယုံလိုက်နေကြတာများတယ်နော်အဲ့ဒါတွေသတိထားဖို့ပေါ့နော်ဒါတော့ဘေးရေပွက်မှာဘေးရေပွက်တယ်ဆိုပြီးဘုံကြည်တာမျိုးပေါ့တကယ်ဖြစ်နေတော့ကောင်းတော့ မဟုတ်ဘဲနဲ့ပြောနေတော့ဘလို့ဖြစ်သွားလဲလိန်တမှာဘုံကြီးသလိုဖြစ်နေကြတယ်ထူးထူးဆန်းပြောမှပြမှဒီကမ္မထမ်းဆရာကိုလည်းထင်ကြည့်ကြတယ်ရိုးသားသားနိမန်လာမှပြနေတိတ်ထင်မကြည့်ဘူးဒီလိုဖြစ်တယ်ပေါ့နော်ဘလို့ကျင့်တယ်ဘာတွေတွေ့ခဲ့တယ်ဒီလိုပြောရင်တိတ်ထင်ကြည့်ပါဒီကျင့်တယ်ဆိုတော့ကသူများအထင်ကြီးဖို့မှမဟုတ်ပဲねကိုယ်တဏ္ဍာမှာရှိတဲ့မကောင်းတဲ့စိတ်တွေကုံသွားဖို့ ကိလေသာတွေကုံသွားဖို့ကြံတာဒါလေးမှတ်တာနော်။မဲ့ရတယ်ဖို့ရတယ်ကောင်းတယ်။ဇံရတယ်ကွကောင်းရင်တကယ်ရမှာကောင်းတယ်။တကယ်ရရင်လည်းခုနကိုယ်တဏ္ဍမှာဖြစ်တဲ့ဇံရရင်လည်းနိဝရဏတရားတွေဟာကင်းမှဇံရတယ်။မဲ့ရတယ်ဖို့ရတယ်ဆိုရင်လည်းကိလေသာတွေသူ့အတိုင်းတာတကူနဲ့ပယ်တတ်သွားတယ်။အဲ့လိုကင်းနေမှာမဲ့ရဖို့ရတယ်ပြောလို့ရတယ်။ဘာကိလေသာမှမပယ်နိုင်မဲ့မဲ့ရတယ်ဖို့ရတယ်ပြောနေတော့ကိုယ်စကားနဲ့ကိုကိုယ့်အကူဒုက္ခရောက်တတ်တယ် ဇံရတယ်ပြောရင်လည်းနေဝင်သားတွေကင်းနေမှဇံကရတယ်ဇံရတယ်ပြောပြီးဟိုလားလောဘတွေကြီးပြဒေါသတွေကြီးပြဒါလည်းကြည့်မကောင်းဘူးပေါ့ဗျာဒါလေးနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့အကြောင်းအရာလေးတစ်ခုပြောချင်လို့ဒီစကားဥတီပြီးဘုန်းကြီးပြောနေအကြောင်းအရာကတော့ဗာလဲဆိုတော့တန်ယုတ်ထဲမှာပါပါတယ်တာဂရဝကတန်ယုတ်မှာပဲပါတယ်တော့ကတော့စတိတတ္တစတိလာတုတ်တဲ့ မြတ်စွာဘုရားတာဝတိမြို့တာဝတိမြို့မှာနှစ်ကျောင်းရှိတယ်ပေါ့နော်တစ်ကျောင်းကပုဗ္ဗာယုံတစ်ကျောင်းကစေတဝန်ကျောင်းစေတဝန်ကျောင်းဆိုဘုရားဒီတာဝတိမြို့ရဲ့အနောက်တောင်ဘက်စီမှာရှိတယ်ဒါကအနာရပင်ကျောင်းတကတထေကြီးဆောက်လောက်တာစေတဝန်ကျောင်းတကတထေကြီးကအနာရပင်တထေကြီးသူ့မျိုးသမီးကသူမနာဒေဝီလို့ခေါ်တယ်သူမနာလို့ခေါ်တယ်နော်အခုပြောမှာပုဗ္ဗာယုံကျောင်းမှာ ဘုဗ္ဗအောင်ကြောင်းကြဘုဗ္ဗအောင်ကြောင်းကြဝိတာခာဆိုတဲ့ကြောင်းမရဆောက်တဲ့တခြားစီနော်သူတို့နှစ်တွဲလဲတွဲရောမထွေးနဲ့ရို့ကြတော့နာရဝင်ကြောင်းကဒကာရဲ့မျိုးသမီးသွားထင်တာတမဟုတ်ဘူးတခြားစီဘုဗ္ဗအောင်ကြောင်းမကဝိတာခာဝိတာခာရဲ့မျိုးသားပုံနာပုံညဝဒနာလို့ခေါ်တယ်အဲ့လို꽈တယ်သူသူဟာနဲ့သူ တာဝတိမြို့ရဲ့ရှေ့ဘက်မှာဒါဒါကြောင့်ပုပ္ပါယုံကျောင်းလို့ခေါ်တယ်ဝိတာကဆောင်းလုပ်တဲ့ကျောင်းမှာဘုရားရှင်တရင်သုံးနေတဲ့အချိန်ညနေပိုင်းညနေဆောင်းလာတဲ့အခါကျဘုရားကတရင်ပေါက်အပြင်တကားနာမှာတကားဘုံနာမှာထိုင်းနေတယ်ထိုင်းနေတဲ့အခါကျတော့အဲ့ဒီချိန်မှာပဲကောသလမင်းညာဘုရားကြီးရောက်လာရောက်လာပြီးရှ िख ိုးတယ် ဒီကတော့အဲ့ဒီသူတို့ထိုင်းနေတယ်ဘုရားရင်သတင်းသုံးပြီးထိုင်းနေနေရဟိုနာအဲ့ဒီကနေမင်းလမ်းမကြီးရှိတော့ဗောဒီလမ်းမကြီးတစ်ခုရှိတယ်အဲ့ဒီလမ်းမကြီးမှာသွားလာနေတဲ့ပုံကိုယ်တွေတွေ့ရတယ်အဲ့ဒီမှာဘာသာကြားကောင်းဆောင်တွေအမျိုးမျိုးသွားလာနေကြတယ်ဒီမှာစာတိုင်းပြောမယ်နော်သူရေးတာတချို့ဘာသာကြားကောင်းဆောင်တွေကြတော့ဒီဂျိုင်းမွေးတွေလက်သေးတွေဒီဂျိုင်းမွေးတွေမနှုတ်ရဘူးဆိုဂျိုင်းမွေးတွေရှိထားတယ် လက်သေးတွေခြေသေးတွေမညရဘူးဆိုအဲဒီလိုခြေသေးတွေလက်သေးတွေကြံတဲ့အမွှေးမြင်တယ်လည်းရှေးကြီးတွေဖြစ်တော့ဘယ်မွှေးမှမရေကောင်းဘူးဆိုတော့အဲလိုအမွှေးမြင်တွေရှေးကြီးတွေရှိတဲ့ဘာသာကြဘာသာကောင်းဘာသာကြကောင်းတော့ခုနှစ်ဦးဒီလမ်းမှာဖြတ်သွားတယ်။နောက်နိဂန္ဓတကရုံဒီဘာသာကြကောင်းတော့ခုနှစ်ဦးကလည်းဖြတ်သွားတယ်။နောက်အဝတ်မို့တဲ့ အစိလကဝိမိုတဲ့ဘာသာကြားကောင်းဆောင်တွေကလည်းအဲဒီခုနှစ်ဦးအဲဒီကဖြတ်သွားတယ်တချို့ဘာသာကြားကောင်းတွေအဝတ်ထည်ပဲဝတ်တယ်အဲလိုဘာသာကြားကောင်းဆောင်ကခုနှစ်ဦးပေါ့ဘာသာကြားကောင်းဆောင်တွေသူ့အတွဲနဲ့သူ့အစုနဲ့စုဖြတ်ဖြတ်ဖြတ်ဖြတ်သွားတယ်အဲ့ဓာတွေကိုမြင်တဲ့အခါကျကောသလမင်းကြီးအဲ့ဒီပုံကိုယ်တွေကိုဒီခါတဲ့သူ့ရဲ့သူကယဟန္တာလို့ထင်ကြည့်တာဟောယဟန္တာထင်ကြည့်တော့အဲ့ဒီပုံကိုယ်လှမ်းပြီးတော့ ကြော့ကြော့ပြီးလှမ်းအော်လျှောက်တော့အရှင်ပြားတို့တပည့်တော်ကကောသလမင်းကြီးပါကောသလမင်းကြီးပါလို့လှမ်းလာအတိပေးပြီးကြော့လာဒါဖရာရှိမှနော်ဗုဒ္ဓရှိအဲ့ဒီပုံကိုယ်ကြီးအဝေးရောက်သွားတဲ့အခါမှာကောသလမင်းကြီးဗုဒ္ဓနီနာပြန်ရောက်လာပြီးလျှောက်တယ်ရှင်ပြားခုနသွားတဲ့ပုံကိုယ်ကြီးကတော့ယန္တာသုံးဖို့ရတ္တမဲ့ရောက်တဲ့ပုံကိုယ်လေးပဲဖြစ်မှာပါဗျာဒီလိုလျှောက်တယ် ဆိုတော့ကြီးညိုလို့အာရဝန္တာလျှောက်တယ်ပြီးတော့မြတ်စွာဘုရားမိတ်တယ်ခါတော်မင်းကြီးတဲ့သင်တို့လိုလောကထဲမှာပျော်မွေ့နေတဲ့ပုဂ္ဂိုလ်များလူများဟာဒီပုဂ္ဂိုလ်ကယန္တာဒီပုဂ္ဂိုလ်ကယန္တာမဟုတ်ဘူးဟုတ်တယ်သိနိုင်မှမလွယ်ပါဘူးတဲ့ဒီကတော့ပြောချင်တာလေသင်တို့လိုပုဂ္ဂိုလ်များဘယ်ပုဂ္ဂိုလ်ကကြီးညိုစရာကောင်းတယ်ဘယ်ပုဂ္ဂိုလ်ကကြီးညိုစရာမကောင်းဘူး ဒါတွေမသိနိုင်ပါဘူးခုသားလေးသမီးတွေခုနငယ်တဲ့လူတွေ့တယ်ဒါတို့တမျိုးပြောပြရင်ဘယ်ပုဂ္ဂိုလ်ဟာပေါင်းသင်ထိုက်တယ်ဘယ်ပုဂ္ဂိုလ်ကမပေါင်းသင်ထိုက်ဘူးမသိနိုင်ဘူးဒကာဓမ္မတွေနဲ့ဘုန်းကြီးတို့ဘာသာရေးကောင်းဆောင်တွေဘယ်ပုဂ္ဂိုလ်ကကြီးညိုထိုက်တယ်ဘယ်ပုဂ္ဂိုလ်ကမကြီးညိုထိုက်ဘူးမသိနိုင်ပါဘူးသိနိုင်တဲ့အကြောင်းရင်း၄မျိုးရှိတယ်သူအတ္တလေးတွေဟောပါနော်နံပါတ်1ကတော့ဗာလဲဆိုတော့ ဒီဘယ်ပုဂ္ဂိုလ်မဆိုပေါ့နော်အတူတူနေကြည့်မှသိတယ်တူနေကြည့်တဲ့အခါကျသူ့ရဲ့အပြောအဆို အနေထိုင်ဒါတွေကြည့်ပြီးတော့သိနိုင်တယ်အတူနေမကြည့်ပဲနဲ့တော့သူ့ရဲ့အကြောင်းမသိနိုင်ဒီပုဂ္ဂိုလ်ကြီးညိုစရာကောင်းလားဥပမာဆိုတော့ဘုန်းကြီးကိုခုဇူးကနေတရားနာတဲ့ပုဂ္ဂိုလ်တွေဘုန်းကြီးမမြင်ဘူးပဲနဲ့ဇူးကနေကြည့်ပြီးတော့ဒီဘုန်းကြီးရဲ့အပြောအဆိုတွေအနေထိုင်တွေဆုံးဖြတ်လို့မရဘူးအတူနေကြည့်မှ ဒီပုဂ္ဂိုလ်ရဲ့အပြောဆိုဆုံးဖြတ်ဆိုတာတိကျသိနိုင်ဒီလိုပါပဲဒီမှာသားလေးတွေသမီးလေးတွေကတော့တရားနာနေတယ်တရားထိုင်နေတယ်တရားနာနေတယ်ကြာတကယ်ချင်းတဦးတယောက်ပေါင်းတယ်မင်းတို့ online ကနေတွေ့ပြီးတော့ပေါင်းကြတယ်မိတ်ဆွေတကယ်ချင်းဖြစ်တယ်ဒါတော့တကယ်ချင်းအစ်စ်ဘယ်နည်းနဲ့မှမဖြစ်နိုင်ဘာဖြစ်လို့သူတို့စိတ်ဓာတ်ကိုမသိနိုင် online ကနေပေါင်းတာတော့ဘယ်နည်းနဲ့မှစိတ်ဓာတ်ကမသိနိုင်ဒါကိုပြောတာ စိတ်ကမတည်နိုင်ဒါတငယ်ချင်းစစ်လို့ပြောလို့မရအဲ့တော့ကိုက online ကနေရင်းနေပြောကိုအကြောင်းနဲ့ကုံပြောလိုက်နောက်ပြဿနာတက်တကရကုတ်ကွဲကြပြကြအဲ့လိုမကတ်ချင်တော့အဲ့လိုမျိုးတွေဖြစ်တော့ကိုအကြောင်းနဲ့ကုံသိကိုအကြောင်းသူ့အကြောင်းမသိသေးကိုအကြောင်းကိုပြောစရာမလိုဘူးလေဒါလေးသိဖို့အဲလူတူတယောက်ဟာအတူနေမကြည့်ပဲနဲ့သူ့ရဲ့အပြောဆိုတွေနေထိုင်တွေကိုဆုံးဖြတ်လို့မရဘူး ဒါလေးမှတ်ထားမယ်နော်။ online ကသိအောင်နဲ့မိတ်ဆွေစေတော့မတတ်မှလည်းခုလည်းဘုန်းကြီးတို့တွေ online ကတွေ့ရုံနဲ့ဟာဒီဘုန်းကြီးရောကြီးညိုစရာကောင်းတယ်ဒီလိုမတတ်မှရဘူးတဲ့ဖရာပြောတယ်။နေတွေ့ဘူးမှအတူနေကြည့်ပြီးမှဒါဆုံးဖြတ်နိုင်တယ်။ဘယ်ပုဂ္ဂိုလ်ဒါဘုန်းကြီးပိုင်းလူပိုင်းနှမျိုးပေါ့နော်။အကြောင်းပြီးတော့ဘုန်းကြီးဆောင်းဖို့လေးချပေးမယ်။တရဝရဏဒီဆရာတော်ကြီးမိန့်ထားတဲ့စကားလေး။ အတူနေဘူးရမယ်ခဏအတူနေဘူးနဲ့ရလာဆိုမရဘူးတချို့တိတ်လိမ်မှပန်းနိုင်ဥပလူသားမှုကျူးလွန်တဲ့ပုံကိုယ်တွေတနည်းအားရှောင်တိန်သွားတယ်ဟာပြီးပြီးလေးနေတာဘယ်မှသိဘူးသူလူသားမှမသိအကြာကြီးနေမှတချို့ဆိုရင်နှစ်ပေါင်းများစွာနေမှဒီလူသားမှုကပြန်ပေါ်ချို့အဲ့လိုပြီးကိုရှိမှတော့ဟုတ်လားမကောင်းလဲကောင်းရအောင်ဆောင်တာပဲပေါ့တချို့အတူနေတယ် ဒီကပိပိရီလေးနေတတ်တယ်ပိပိရီလေးပြောတတ်တော့လူကောင်းပဲထင်တာပဲဒါပဲခဏတစ်ပြုတ်ပေါ့နေမြောက်ကြာကြီးပေါ့မှအဲ့မှသူ့ရဲ့ကောင်းတယ်ဆိုးတယ်ဆိုတာဆုံးဖြတ်လို့ရတယ်ရောခဏတစ်ပြုတ်ပေါ့ပြီးတော့ဟိုလူကောင်းလို့တတ်မှပြီးမှလူမကောင်းမှန်တည်တော့စိတ်ဆင်းရဲကိုယ်ဆင်းရဲတွေဖြစ်ကြတယ်အကြောင်းမို့နံပါတ်1ကလူဒုတိယပေါင်းတော့မယ်ဆိုရင်ကောင်းတယ်ဆိုးတယ်ချက်ချင်းမဆုံးဖြတ်ပါနဲ့ဘုန်းကြီးတစ်ပါးတွေ့ရင်ဒီတိုင်းပဲကြီးညိုစရာကောင်းတယ်မကောင်းချက်ချင်းမဆုံးဖြတ်ပါနဲ့ တွေ့ဘူးရမယ်ခဏခဏတွေ့ဘူးရမယ်တွေ့ဘူးနေလည်းပဲဒါသူ့ရဲ့အပြောအဆိုအမူအရာဒါတွေကြည့်ပြီးတော့ကြီးညိုစရာကောင်းလားမကောင်းလားဆုံးဖြတ်နိုင်ပါတယ်နောက်တစ်ခုကတငယ်ချင်းချင်းချင်းဆိုလဲသူ့သူ့ရဲ့အမူအရာပြောဆိုတွေကြည့်ပြီးဟောဒီဘုရားလူကောင်းမယ်လူကောင်းမယ်လူမကောင်းတဲ့လူပဲဆိုတာဆုံးဖြတ်လို့ရတယ်နော်ခဏတစ်ပြောင်းနဲ့လည်းမဆုံးဖြတ်အောင်နော်အကြာကြာအတူနေပြီးမှဆုံးဖြတ် ဒါဆိုရင်ဒီပုဂ္ဂိုလ်ကြောင့်သိရောလားသူတူနေဘူးရမယ်ကြာကြာတူနေဘူးရမယ်တွေ့ဘူးရမယ်ခဏခဏတွေ့ဘူးရမယ်ဒါမျိုးပေါ့ပေါင်းရမယ်ခဏခဏပေါင်းမှုခဏခဏပေါင်းနေရမယ်ခဏခဏပေါင်းသိမှုတဲ့နော်ကြာကြာပေါင်းသိမှုတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တကယ်ချင်းပြောတော့နောက်တစ်ချက်ကတော့ဗာလဲဆိုတော့ကြီးညိုထိုက်သလားမကြီးညိုထိုက်သလားဆိုတော့နော်သူ့ရဲ့အစွမ်းအစပေါ့ ဒါကိုစဉ္ညာနှလုံးသွင်းတဲ့ဉာဏ်ရှိမှသိနိုင်တယ်နော်သူကဒီပြဿနာတစ်ခုကြုံလာရင်ဘယ်လိုဆုံးဖြတ်တယ်လဲဘယ်လိုလုပ်တယ်လဲပေါ့ဒါမျိုးအဲ့ဒါတော့ကိုကအန္တရာယ်ကြုံလာမှပြဿနာကြုံလာမှသူရဲ့ဆွမ်းစားကိုကတတိထားကြည့်မှသိတယ်တတိထားမကြည့်တော့မသိဘူးဥမာဆိုတော့တတိထားပြီးတော့မကြည့်တဲ့နေ့တွေအများကြီးပဲခွန်ကြီးတို့အရင်နေကြတဲ့အကြောင်းလဲကြောင်းအောင်ဆိုပရင်းပေါက်တွေအများကြီးပဲ ခုကြောင်းလဲကြောင်းကြီးတော့ဒီမှာပရင်းပေါက်တွေကိုအများကြီးပဲပရင်းပေါက်တွေအများကြီးရှိတယ်ခုဘုန်းကြီးတို့ဒီကြောင်းမှာဆိုရင်လဲဆက်ခွန်၁၈၁၉20ပေါ့ဆက်ခွန်နှစ်ကုံလောက်ကနှစ်ကုံကနေနိုမာလာလောက်ကပြောင်းတယ်ခုဆို၁၈၁၉20 3နှစ်လောက်ရှိသွားပြီအဲတော့ဒီမှာသားတို့သမီးတို့ဥမာပေးချင်တာကအဲဆိုတော့ဒီကြောင်းမှနေတာ၃နှစ်လောက်ရှိပြီပရင်းပေါက်တွေဘယ်နှပေါက်ရှိလဲသတိထားမကြည့်တော့မသိဘူးဒါကိုပြောချင်တယ် ကောင်းရင်ဒီတငယ်ချင်းဒီဘုန်းကြီးပေါင်းနေတယ်ကိုကတတိမထားဘူးနော်ပြဿနာတခုကြုံလာတယ်ဒီဘုန်းကြီးဘယ်လိုဆုံးဖြတ်တယ်လဲဒီလိုဘယ်လိုပြောတယ်လဲသူ့ရဲ့ဆုံးတာကိုကတတိထားကြည့်မှသိတယ်ဒီတငယ်ချင်းဒီမိတ်ဆွေတငယ်ချင်းသူ့ရဲ့အကြောင်းကိုကအပြစ်ပြောတာမဟုတ်သူကဒီပြဿနာကြုံလာဘယ်လိုဆုံးဖြတ်တယ်လဲဘယ်လိုလောက်ကင်တယ်လဲဒါတွေကိုကလေးလာတာလေးလာပြီးမှ ဆင်ញင်တဲ့တတိထားတတ်တဲ့အလေးချင်းရှိမှသူ့အကြောင်းကိုသိတယ်တတိထားတဲ့အလေးချင်းမရှိရင်ဆင်ញင်နှလုံးသွင်းတဲ့စောင့်ကြည့်လေးလာမှုမတက်လို့ရှိရင် မသိဘူးပြီးမှအဲ့ဒါကြောင့်အဲ့လိုမတက်ရင်တော့ကိုခမ်းမှာပဲဒါကြောင့်မို့ဘုန်းကြီးတို့ဒီတရားဟောပါတယ်ဘုန်းကြီးပဲကြည်ကြည်လူပဲကြည်ကြည်တေချာလေးလာတာနော်ပြဿနာတခုကြုံလာရင်ဟာဒီဘုကဘယ်လိုဆုံးပြတယ်လဲဘယ်လိုပြောတယ်လဲညင်းအောင်လုပ်သလားရှုပ်အောင်လုပ်သလား ဒါကိုဘုန်းကြီးတို့ကြည်တာငင်းအောင်လုပ်နေတာတော့ကိုပေါင်ထိုက်တဲ့ပုံပေါ့မငင်းအောင်လုပ်ရှုပ်နေအောင်လုပ်တယ်ရှုပ်နေအောင်ပြောမယ်ဆိုရင်တော့ဒါကတော့စဉ်းစားစရာဖြစ်လာပြီပေါ့နော်ဒါကိုလည်းအရေးကြီးတော့နံပါတ်3ဒါနံပါတ်3ချက်ပြီးသွားပြီဟိုနံပါတ်3ချက်ကတော့ခုနကဆင်ញင်နှလုံးသွင်းမှုတို့မှုတတိထားမှုပေါ့ဗမာစကားပုံတစ်ခုရဲ့တတိမှုမှုကုမမြင်ဟောဒီတောင်ဆောင်ပေးမှာဂူရှိတယ် လှိုင်ကောင်းရှိတယ်ဒီတောင်ဆောင်ကြီးဖြတ်သွားနေတာကိုကသတိမထားဒီမှာလှိုင်ကောင်းကိုရှိမှမသိဘူးဒါကိုပြောတာဒီလိုပဲဒူးဒူးတော့ပေါင်းနေတယ်သတိမထားရင်တော့ तू ကောင်းလားဆိုးလားမသိဘူးပြဿနာတစ်ခုကြုံလာလို့ကိုကသတိမထား तू ဘယ်လိုဆုံးဖြတ်တယ်လဲအေးအောင်လို့သလားငြိမ်းအောင်လို့သလားရှုံအောင်လို့သလားစဉ္ညာနှလုံးသွင်းမှုသတိထားမှုမရှိ မသိနိုင်ဘူးဒါဆိုပါနောက်ဆုံးတစ်ချက်ကတော့ဉာဏ်ပညာပေါ့နော်နော် ဉာဏ်ပညာရှိမရှိအသိဉာဏ်ရှိရှိမရှိပေါ်မှာမူတည်ဆုံးမယ်ကို့မှာကောင်းတာဆိုတာဆုံးဖြတ်နိုင်တဲ့အသိဉာဏ်မျိုးရှိရမယ်ကြီးညိုစရာကောင်းတဲ့ပုံကဆိုဘယ်လိုပုံကမျိုးကြီးညိုစရာမကောင်းတဲ့ဘယ်လိုပုံကို့မှာသိနိုင်တဲ့အသိဉာဏ်မျိုးရှိရတရားနာထားမယ်ဆရာသမားတွေဆုံးဖြတ်ဆုံးမစကားတွေနာဖို့ရမယ်ဒုမဟုတ်စာဖို့စာအုပ်စာပေတွေဖတ်ဖို့ရမယ်မိတ်ဆွေတငယ်ချင်းကောင်းဆိုဘယ်လိုပုံကမျိုးတငယ်ချင်းမကောင်းတဲ့ပုံကဆိုဘယ်လိုပုံက မကောင်းတဲ့တငယ်ချင်းဆိုဘယ်လိုပုံကုမျိုးသိနိုင်တဲ့ဉာဏ်ပညာမျိုးကိုမှရှိရမယ်ကိုကိုယ်တိုင်လည်းလေ့လာမယ်စာအုပ်စာပေတွေလည်းဖတ်မယ်တရားတော်တွေလည်းကြားနာမယ်မိဘဆရာသမားတွေရဲ့ဆုံးမကိုလည်းခံယူရမယ်အဲ့ဒီကြမှာသိနိုင်ပါတယ်အဲ့ဒီအကြောင်း၄မျိုးရှိမှဒီပုဂ္ဂိုလ်ကကောင်းလားဆိုးလားဆိုတာသိနိုင်ပါတယ်တကားကြီးဆိုပြီးတော့မြတ်စွာဘုရားကကောသလမင်းကြီးကိုမိတ်လိုက်တာပါပဲเนาะအဲအဲ့တော့ ဒီဟာလေးကိုတရမဒန်ဒီဆရာတော်ကြီးဆောင်းပုံလေးနဲ့မိန့်ထားပါတယ်အဲ့ဒါပါလေဆိုတော့မှတ်ထားပါလူငယ်တွေကအတူနေကြဆင်ခြင်ပါပညာဉာဏ်ဖြင့်ကြည်နော်ဘုန်းကြီးဖြစ်လူဖြစ်ဖြစ်တူနေဘူးမှ တွေ့ဘူးမှဆုံးဖြတ်လို့ရတယ်ခဏတစ်ပြုတ်တွေ့ုံနဲ့မရဘူးအတူနေဘူးရမယ်ကြာကြာနေဘူးရမယ်ကြာကြာခဏခဏတွေ့ဘူးရမယ်အတူနေကြဆင်ញင်မှာ သူနဲ့ပတ်သက်ပြီးတော့ဟိုလားသူဘယ်လိုလုပ်တော့ပြဿနာတွေတက်လာတယ်ကိုတတိထားစောင့်ကြည့်ရမယ်ဆင်ញင်တတ်တဲ့ဆင်ញင်မှုနှလုံးသွင်းမှုတတိရှိရပညာဉာဏ်ဖြင့်ပညာဉာဏ်နဲ့လည်းကြည်ကြည်ပြီးသုံးတတ်တာဟောကောင်းတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပြောတယ်မကောင်းတဲ့ပုဂ္ဂိုလ်တော့ဘယ်လိုပြောတယ်ဒါတွေကိုယ်မှာဉာဏ်ရှိရမယ်အဲကြောင့်အတူနေကြဆင်ခြင်ပါပညာဉာဏ်ဖြင့်ကြည်ကိုယ်ကိုစာရေးမှတ်မကြည်ညိုထိုက်ကြည်ညိုထိုက်ဓာယဧကံတိ အဲ့ဒီအကြောင်း၄မျိုးရှိလာရင်တော့ဒီပုဂ္ဂိုလ်ကကြီးညိုထက်သလားတို့ဘုန်းကြီးတွေပြောတော့ဘုန်းကြီးဟောဒီဘုန်းကြီးကကြီးညိုထက်သလားမကြီးညိုကိုယ့်ကိုကိုယ်ကိုယ်ပြပြသိလာတယ်ပြန်ပြောပါမယ်နံပါတ်1ကပါလေအတူနေကြဆင်ခြင်မှာပညာဉာဏ်ဖြင့်ကြည်အတူနေဘူးရမယ်ခြားခြားတူနေဘူးရမယ်တွေ့ဘူးရမယ်ခဏခဏတွေ့ဘူးရမယ်ယောနိတော်မဏိကတော့ဆင်ញင်နှလုံးသွင်းမှုတည်တိထားမှုသူ့ပေါ်မှာတည်တိထားစောင့်ကြည့်ရမယ်သူဟာ ပြဿနာတစ်ခုကြုံလာဘယ်လိုဆုံးပြတယ်ဘယ်လိုလုပ်တော့ဘယ်လိုကင်တော့ငြိမ်းအောင်လုပ်သလားရှော့အောင်လုပ်သလားဒါမျိုးတွေပေါ့အစင်ပြေအောင်ပြောသလားအစင်မပြေအောင်ပြောသလားဒါတွေကြည့်ရမယ်ပညာဉာဏ်ဖြင့်ကြည့်ကိုယ်မှာဆင်ခြင်စဉ်းစားနိုင်တဲ့ဉာဏ်မျိုးเนาะဆုံးဖြတ်နိုင်တဲ့ဉာဏ်မျိုးရှိရမယ်လူကောင်းဆိုဘယ်လိုမျိုးလူလူလိမ္မာဆိုဘယ်လိုမျိုးလူဆိုးဆိုဘယ်လိုမျိုးလူမိုက်ဆိုဘယ်လိုမျိုးကိုယ်မှာသိနိုင်တဲ့ဉာဏ်မျိုးရှိရမယ် အဲ့လိုကြည့်ပြီးမှမကြည်ညိုထိုက်ကြည်ညိုထိုက်ဓာရဧကန်တိဒါဘုန်းကြီးတွေအတွက်ဆိုလိုတယ်ပြီးတဲ့အခါကျမပေါင်းတင်ထိုက်ပေါင်းတင်ထိုက်ဓာရဧကန်တိဒီလိုဟုတ်လားမိတ်သွားပါဒါလေးတော့မှတ်ထားပါနော်ပြန်ပြောပါမယ်အတူနေကြဆင်ញင်ပါပညာဉာဏ်ဖြင့်ကြည်မကြည်ညိုထိုက်ကြည်ညိုထိုက်ဓာရဧကန်တိမပေါင်းတင် ထိုင်ပေါင်းတင်ထိုင်ဓာရိုက်ဧကန်တိအဲ့တော့အဲ့ဒီကြောင်းလေးမျိုးဒါတဂရဝကတန်ယုတ်တတ္တစတိလတုတ်မှာဘုရားရှင်ကိုယ်တိုင်ဟောထားတဲ့တရားပါပဲဒီနေ့ဒီလောက်နဲ့တော်မယ်နော်အခု၈နိုင်ခွဲတိုင်းဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ တော်တော်ဘုရားပြည့်စုံနဲ့ပြရပါလို့ရှင်ဘုရား